အခန်းကြီး30အငယ်1မှ31တစိခတ်တော်သူမူကားဟာကလိတာပြည်အုပ်မင်းနေဟမိယေပရောဟိတ်ဇိဒကိယဆယာယအာဇရိယေရမိပါရှုရအာမရိမာလခိယဟတ်တုရှေဘနိမန်လုတ်ဟာရိမေရမုတ်ဩဘတိဒံယေလဂိနေသုံဘာရုတ် မေရှုလံအပိယမိယမေမာဇိဘိလဂေရှေမာယလေဝိသားအာဇနိသားယောရှုတပါဟေနဒတ်သားဘေနွိတပါကံမြေလတပါသူတို့ညီရှေပနိဟောဒီယကေလိတပေလာယဟာနန်မိခာယေဟုတ်ဟာရှပိဇကုရရှေယပိရှေပနိဟောဒီယဘာနိ ဗေနိနုလူတို့တွင် အကြီးအကဲဖြစ်သောပါရုတ်၊ပါဟတ်မောဘ၊ဧလံ၊ဇာသုတ်၊ဗာနိ၊ဗုန္နိ၊အာဇဂဒ်၊ဗေဗဲ၊အဒေါနိယ၊ဗိဂဝဲ၊အာဒိန်၊အာတာ၊ဟိဇကိယ၊အဇ္ဇုရ၊ဟောဒိယ၊ဟရှုံ၊ဗေဇဲ၊ဟာရိပ်၊အာနသုတ်၊နေဗဲ၊မာဂပျာရှ၊မေရှုလံ၊ဟေဇိရ မေရှဇဗေလဇာဒုတ်ယာဒွာပေလတိဟာနန်အနာယဟောရှေဟာနနိဟာရှုဟာလောဟက်ပိလဟတ်ရှောဘက်ယေဟုဟာရှဗနာမာတိယအဟိယဟာနန်အာနန်မလုဟာရိန်ဘာနာဒီကျွင်းသောသူယေပရောဟိတ်လေဝိသားတကားဆောင်တည်ခြင်းတဲ့ဖျားကျွန်အဆရှိသော ဘုရားသခင်၏တရားကိုစောင့်အံ့သောငှါထိုပြည်သားတို့နှင့်ကွာသောသူအပေါင်းတို့သည်မယားသားသမီးတို့နှင့်တကွအကျိုးအကြောင်းကိုနားလည်သောသူဖြစ်၍ညီကိုမူမတ်တို့၌မှီဝဲလျက်ဘုရားသခင်၏ကျွန်မောရှေအားဖြင့်ထားတော်မူသောဘုရားသခင်၏တရားတော်အတိုင်းကျင့်ပါမည်ဟု၍၎င်း ငါတို့အရှင်သာရဘုရား၏ပညတ်တော်များစီရင်ထုံးဖွဲ့တော်မူချက်ရှိသမျှတို့ကိုစောင့်ရှောက်ပါမည်ဟု၍၎င်းကိုသမီးတို့ကိုပြည်သားတို့အားမပေးစားပြည်သားသမီးတို့ကို ကိုသားတို့အဖို့မသိမ့်မယူဘဲနေပါမည်ဟု၍၎င်းပြည်သားတို့သည် ဥပုပ်နေ၌ဥစ္စာ စားစရာကို ရောင်းခြင်းငှာယူခဲ့လျင် ဥပုပ်နေ့ဖြစ်စေ အခြားသောဓမ္မနေ့ဖြစ်စေမဝဲတတ္တမနှစ်တွင် လေလုတ်ချင်းအမှုကိုမပြုကျွေးကိုအနိုင်မတောင်းဘဲနေပါမည်ဟု၍၎င်းကျိန်ဆိုလျက်တစ္ဆာဂတိထားကြ၏အငယ်32မှ39ထိုမရပါငါတို့ဖျားသခင်အိမ်တော်အမှုတည်းဟုသော ဥပုံနေနှင့်လာဇန်းနေတွင် ရှေ့တော်မူမြဲသောဘောဇင်ပူဇော်တကာမြဲသောမိရှုရာရစ်ဓမ္မပွဲတန်ရှင်းသောအတုံးဆောင် ဣသရေလအမျိုး၏အပြစ်ဖြေရာရစ်အစရှိသောငါတို့၏ဘုရားသခင်အိမ်တော်အမှုအလုံးစုံကို ဆောင်ရွက်เสียဖို့လူတိုင်းတစ်နှစ်လျင်ငွေတစ်ချက်သုံးစုတစ်စုစီ ပေးရမည်အကြောင်းကိုအဖို့စီရင်ထုံးဖွဲ့ကြ၏ပညာတိကျမ်းစာ၌ရေးထားသည့်အတိုင်းငါတို့ဘုရားသခင်သာရဘုရား၏ရစ်ပလင်ပေါ်မှာမိမွေးเสียထင်းပူဇော်တကာကိုတစ်နှစ်တစ်နှစ်လျင်ချိန်ချက်သောအချိန်တို့၌ အဆွေအမျိုးအလိုက်ငါတို့ဘုရားသခင်အိမ်တော်သို့ဆောင်ခဲ့ရမည်အကြောင်းယေပရောဟိတ်လေဝိသားပြည်သူပြည်သားတို့သည်စီဒံပြုကြ၏အူတီသောမြေအတိနံနှင့်အူတီသောတစ်တီအမျိုးမျိုးကိုဗိမာန်တော်သို့နှစ်တိုင်းဆောင်ခဲ့ရမည်အကြောင်းပြည့်ညတ်ကျမ်းစာ၌ရေးထားသည့်အတိုင်းအူပွားသောတားယောက်ျားနှင့်အူပွားသောတိုးနွမ်းအဆရှိသည်တို့ကို ဗိမာန်တော်၌အမှုဆောင်သောယေပရောဟိတ်တို့ရှိရာဗိမာန်တော်သို့ ဆောင်ခဲ့ရမည်အကြောင်းအူးလုသောမုတ်စိန်ပူဇော်တကာတတိမျိုးမျိုးစပြည့်ရီစီကိုယေပရောဟိတ်တို့ရှိရာဗိမာန်တော်အခန်းသို့၎င်းလေလုသောမြို့ရွာရှိသည်များတို့၌မြေအသီးနှံဆယ်ဖို့တဖို့ကိုလေဝိသားတို့ထံသို့၎င်းဆောင်ခဲ့ရမည်အကြောင်းစီရင်ထုံးဖွဲ့ကြ၏ လေဝိသားတို့သည်ဆယ်ဖို့တဖို့ကိုခံယူသောအခါအာရုံအမျိုးယေပရောဟိတ်ရှိရမည်လေဝိသားတို့သည်လည်းဆယ်ဖို့တဖို့တဲကဆယ်ဖို့တဖို့ကိုနှုတ်ယူ၍ဗိမာန်တော်အခန်းဗန္တာတိုက်သေးသို့တွင်းရကြမည်လေဝိသားအဆရှိသောဣတရေလအမျိုးသားတို့သည်ဆန်စပါစပြည့်ရီစီပူဇော်တကာတို့ကိုတန်ရှင်းရာဌာနတော်တစားအမှုဆောင်ယေပရောဟိ တကားဆောင်တည်ခြင်းတယ်တို့ရှိရာအခန်းသို့ဆောင်ခဲ့ရကြမည်ငါတို့ဘုရားသခင်အိမ်တော်ကိုငါတို့သည်စွန့်ပြစ်၍မထားရကြ